မနေ့ကသာသနာတရား၅ပါးတွေကရှင်းပိုင်း၃မျိုးမကျင့်မကျင့်ရှင်းနေပြီးတော့ပြတ်သွားပါပြီ။ယုံကြည်မှုရှိရမယ်။အထုနိုင်လောက်အောင်ကြံ့မာရေးကောင်းရမယ်။စိတ်ထားဆောင်ဆင်းရမယ်။စိတ်ထားဆောင်ဆင်းရမယ်ဆိုယူသားရမယ်ဆိုယူသားရမယ်ဆိုတာ မရှိတဲ့ကိုရှိလို့ပြီးတော့လည်းပဲမဝါကြွားရဘူးကိုရှိတဲ့ချုပ်ရင်းရဲ့ထုတ်ခေါ်တဲ့အခါမှာဆရာသမားနဲ့ပညာရှိသတင်းလုံးကိုတရားထုတ်အထုတ်ခဲ့ပြီအဲဟုတ်တိုင်းဆန်စွာဝန်ခံပြောဆိုရမယ်ဆိုတော့အဲဒီသုံးချက်အစီပြီးတော့ပါလေ အဲဒီတိုက်ချက်ထဲကရှေ့ပိုင်းတစ်ချက်ကအရေးကြီးတယ်လို့သုံးခုရသတိရခင်းရမယ်မာယာခင်းရမယ်ဆိုတော့မာယာမရှိရဘူးလို့အဲဒါလည်းအရေးကြီးပါတယ်သူကအရေးကြီးတာတော့ဒီတရားထုတ်တဲ့အခါတရားအထုတ်ပုံတွေသိချင်ချက်တွေဟောဒီဆရာဆန်သင်ပြတဲ့အခါမှာ တူတူတုတ်တုတ်ရှင်းရှင်းလေးလေးနဲ့ပုံဝင်လင်းလင်းရှိဖို့ပါပဲအသိရရှိတယ်သူကအဲဒါလေးနည်းနည်းထပ်မှပြီးတော့ရှင်းလင်းပြရစီအောင်လိုအပ်တဲ့အင်္ဂါရက်ကလေးတွေပြည့်ပြည့်စုံစုံဖြစ်သွားရဲ့အချိန်တူတူလေးနဲ့တရားထုတ်တဲ့အခါမှာသမာဓိဉာဏ်လူတွေလွယ်လွယ်လေးနဲ့ဖြစ်နိုင်လို့ပါပဲဒါကြောင့် ဆရာကိုသင်ကြားရပါတယ်တရားစစ်တဲ့ဆရာအဖြစ်စီရင်းတို့ကိုများဖြစ်စီဖော်ပြရမယ်ဆိုတာကခင်ရင်ချက်ကိုဖော်ပြဖို့မဟုတ်ပါဘူးသစ္စာဘူတံအတ္တနာအဝိကတ္တာလို့ဘုရားမြတ်စွာကိုယ်တိုင်မိတ်ဆက်ထားပါတယ် မိမိမှာဖြစ်ပေါ်နေတဲ့အတိုင်းအဟုတ်အမှန်ကိုဖော်ပြတဲ့သဘောပါပဲအထင်ကိုအမြင်လုပ်ပြီးတော့လည်းပဲပြဖို့မဟုတ်ပါဘူးတကယ်ရှိအဟုတ်ဖြစ်နေတဲ့ဒီအချက်ကိုဒါကိုပြောဖို့လိုပါတယ်ဒီမှာအထူးသဖြင့်တရားထုတ်ရမှာတချို့က ဒါနအာယုပုတ္တိပတ္တိရှိရောက်ရောက်မှာပဲနဲ့စိတ်ကူးတွေပေါ့ဒီစိတ်ကူးတွေကိုပဲမှတ်တမ်းလုပ်ပြီးတော့အဲ့ဒါတွေသင်ကြတာရှိပါတယ်။နည်းနည်းလေးဆိုင်လိုက်စိတ်ကူးလေးပေါ်လာတဲ့အခါမှာအထင်ရပြီးတော့မဆူရေးလိုက်ပြန်ဆိုင်လိုက်စိတ်ကူးလိုက်ပင်တိုင်းအာယုဝအစသင်ရှားအာယုကို သဘာဝသင်္နေရှားရှားမတိမမြင်ပဲနဲ့စိတ်ထဲမှာသင်ဟချက်ပေါ်တယ်အဲလိုတင်ကြတာလည်းရှိပါတယ်အဲလိုတင်ကြတာမျိုးကတော့လက်ခံနိုင်ဖို့ရမရှိပါဘူးဘာဖြစ်လို့လဲဆိုတော့သူကယထာဘူတမမဟုတ်ပဲယထာဘူတဆိုတာဟုတ်ရှိတကယ်ရှိနေတာမြေဝရှင်တယ်ပေါ့လေတွေ့နေတာအတ္တပစ္စက္ခဆိုတာပေါ့လေ ကိုယ်တိုင်စာရသမားတွေ့ရင်အဟုတ်ရှိရေရှိတာဒါဥဒ္ဒသင်ပြရမှာပါအဲအထင်ကိုအမြင်လုပ်ပြီးတော့သင်ပြရမှာမဟုတ်ပါဘူးအဲ့ဒါသိအရေးကြီးပါတယ်ကွာအဲ့ဒါလေးဒီသတိထားဖို့သိအရေးကြီးပါတယ်အဲ့ဒီလိုအခက်အခဲအခက်အခဲမရှိရဘူးဆိုပြီးတော့ဘုရားတို့အများအားတရားဌာနဟောလို့ဖြစ်ဖြစ် 10ရက်15ရက်တလစကားဆရာကြီးစကားပါပဲဖြစ်ဖြစ်အချိန်တူတူလေးနဲ့ထိရောက်မှုရှိရှိဖို့ရပါတယ်။ဘုရားကကျေးဇူးရှင်မကြီးဆရာတော်ဆရာကြီးဩဝါဒတော်အတိုင်းလမ်းစင်းစကားလေးပေါ့လေပြုလုပ်ထားပါတယ်။လမ်းစင်းစကားဆိုတာမတော်ဘူးသေးတဲ့လမ်းကိုတွားတဲ့အခါမျိုးဟာ ၆ရောက်ကြီးသွားနိုင်ပြီးတော့လူတဲ့ခီးကိုအချိန်တူတူလေးနဲ့ရောက်ရအောင်လမ်းဖွင့်ပေးတဲ့သဘောပါပဲ။ရှိကနေလမ်းကြောင်းပေးတဲ့သဘောဖြင်းပေးတဲ့သဘောပါပဲ။လက်ဖြစ်ထားပုံကအာယုပေါ်ကစိတ်အားစိတ်ကလည်းမလည်းပြောတာ။အာယုပေါ်ရဲ့အခိုက်အတန့်မှာစိတ်အားအပြည့်နဲ့ကပ်ပြီးတော့လည်းရတယ်။ ဒါအလုပ်သဘောပြောပါတယ်အာယုပေါ်ခဲ့ဆိုတဲ့စကားဆိုတဲ့သူဟာအာယုဆိုတာကရှင်းတိုင်းဗရဏအာယုနဲ့အခြားပြင်အာယုမှတ်နေရင်ကပေါ်လာတဲ့အာယုဒီလိုမျိုးပဲရှိပါတယ်ရှင်တဲ့အာယုကတော့ထိုင်နေစဉ်ကာလမှာပေါင်းမှုပြေမှုထိုင်မှုရှိမှုအာ ဒီသဘောတွေကဒါဖြစ်နေအာရုံပါပဲအဲ့ဒီတွေကဖောက်မှုပိန်မှုဟာပထမဆုံးဖြစ်နေအာရုံပါပဲဒီတော့ဒီစကားကိုအကျယ်ချက်မယ်ဆိုလို့ရှိရင်ဖောက်မှုပေါ်ခဲ့စိတ်အားဆိုင်ကလည်းမလည်းပြောရမယ်ပိန်မှုပေါ်ခဲ့စိတ်အားဆိုင်ကလည်းမလည်းပြောရမယ်အဲ့ဒါလေးလောက်ထားပါလေအဲ့ဒါကစပြီးတော့ပြောရမယ် ပထမဆုံးတတ်နိုင်လို့ရှိရင်တော့ဒီနေ့မှာနိုင်ပေါင်းဘလို့အလုပ်လုပ်တယ်ထိုင်ကြည်နဲ့သိရကြောက်ကြည့်ပေါင်းလိုက်လို့ရှိရင်နိုင်ပေါင်းဘလို့ထိုင်လာကဘယ်လိုက်ထိုင်ဒီချိန်ချိန်မှာဘလို့ကြာတယ်သိရကြောက်ကလည်းပဲဘယ်လိုက်ကြာတယ်ဒီချိန်ချိန်ဘလို့ဆော့တယ်ဒါလေးတွေသင်ပြဖို့အရေးကြီးပါတယ်နာဟုနာယူကိုမတင်ပြဘဲနဲ့ တမန်လောက်လျှောက်သွားလို့ရှိရင်တမန်လောက်ချိန်ကြသွားလို့ရှိရင်ဒီယောဂီအချိန်ပြည့်လုံးမှလုံးခဲ့လားဆိုတာပေါ့လေဆရာများအပြည့်ဖြစ်တတ်ပါတယ်ဒါတော့အချိန်ကိုပြောကြခြင်းအားဖြင့်တင်ကြခြင်းအားဖြင့်မိမိဟာအချိန်ပြည့်လုံးသူပါမခိုးပါဘူးဆိုတာပေါ့လေပြောပြီးဖြစ်သွားပါတယ်အဲ့ဒီကအကောင်းဆုံးတစ်ချိန်တစ်ချိန်လောက်ထုတ်ပြီးတော့ ထိုင်မှတ်တဲ့အခါမှာဘောမှုပေါ်တဲ့စိတ်ဓာတ်မှာချိန်စားကစိတ်အားဆိုင်ပြီးတော့ကပ်ပြီးတော့လိုက်သလားမလိုက်ဘူးလားမေးလို့ရှိရင်လုံးရတော့လိုက်တယ်လို့ပြောပါပါဒီစကားလေးကသိယူတဲ့လေးနဲ့တဲ့စကားလေးပါချိန်ရမယ်အားဆိုင်ရမယ်ချိန်နဲ့ဆိုတာရှုခွင့်အောင်လို့ရှုမှတ်တဲ့စိတ်နဲ့တည့်အောင်အားဆိုင်ဆိုတာကရှုခွင့်အောင်လို့ရှုမှတ်တဲ့စိတ်ရောက်သွားအောင်လို့ တော့အားပါပဲတော့ဟုတ်ပါပဲအဲ့ဒီလိုစိတ်ကွာနှစ်ခုနဲ့ကောင်းမှုလောက်ကပ်ပြီးတော့လိုက်သလားဒီမှုပေါ်တဲ့ခိုက်တာမှလည်းအလားတူကပ်လိုက်သလားဒီလိုဆရာကမေးနေတယ်ဆရာကအလုတ်ကိုမေးတာပါပြင်နိုင်အားထုတ်ရတဲ့အဲအလုတ်ကိုရှေ့ခံပြီးတော့ပြောဖို့အရေးကြီးပါတယ်ဒါကိုကြော်ပြီးတော့အခြားပါဠိညာလေးဖြစ်တယ်ဆိုတော့ပြောရင် သဘာဝမကြပါဘူးအဲ့ဒါအဲဒုတိယကစိတ်ဓာတ်မြဲခင်ခိမိတိုင်မှတ်နိုင်မလဲပြောစိတ်စီဆက်ဆက်ခိတိနေနေပိုင်နိုင်နိုင်နိုင်မှတ်နိုင်မလဲဒီအလုပ်ရဲ့စွမ်းရည်ကိုမြင်ရပါတစ်ဖက်တစ်နောက်ကရှင်းနောက်ဆက်ဆက်ပြီးတော့စိတ်စီဆက်ဆက်မှတ်နိုင်သလားမှတ်နိုင်ဘူးလားဒါမေးလိုက်ရုပ်ရည်ကမှတ်နိုင်တယ်ပြောပါပဲ မှတ်နိုင်တယ်ဆိုရင်ပါတိသွားတယ်။ဟိုကကောင်းမှုကိုစိတ်သက်သက်မှတ်နိုင်ပါတိသွားတယ်။ဝါဘကုသနာနိဝတိလား။ဆောင်းတဲ့အချင်းရာလောက်ကုသတိလား။ဒုမုတ်တောင်းသွားသလားပြင်းသွားသလားလှုပ်သွားသလားရွေ့သွားသလား။ဒါပြောနေရတယ်။ဒီခုပေါ်တဲ့ခိုက်တာမှာလည်းစိစိသက်သက်မှတ်နိုင်တယ်ဆိုရင်ပါတိသွားတယ်။ရော့သွားသလား၊ရွေ့သွားသလား၊ပူသွားသလား၊လွေးသွားသလားစသည်ဒါပြောနေရတယ် စားစားစားတဲ့အခါမှာဗဇတ်သေးရောက်တဲ့အစာတစ်ချက်ဝါလိုက်လို့ရှိဘာရတာထွက်သွားတယ်။နောက်တစ်ချက်ဝါလိုက်လို့ရှိဘာရတာထွက်လာတယ်။အဲဒီလိုပေါ့။တစ်ချက်ဖတ်လိုက်လို့ရှိအရသာတစ်ခွဲသဘာဝတရားလေးတွေပါတိသွားတယ်လေဆိုတာပေါ့လေ။ဒါပဲ။အဲဒီလိုပြောနေရမယ်။မှတ်နိုင်ပါကတိတည်းအလုံးဝမှောင်ရောမှတ်နိုင်တယ်ဆိုရင်သိစစဖတ်နိုင်တယ်ဆိုရင် မှတ်မိတဲ့အရာဘာလဲဆိုတော့တဘာဝပေါ်အောင်ပြောနေရမယ်။ဒါယထာဘုဒ္ဓအတ္တနာအဝိကတ္တဆိုတာဒါပြောတာပဲ။မိမိမှာဖြစ်နေရှိနေဟုတ်တဲ့အတိုင်းပေါ်နေမှာထင်ထင်ရှားရှားပေါ်ပြဖို့ဒါသိအရေးကြီးပါတယ်။မမှတ်နိုင်ပါဘူးပြောရင်ပြောမယ်ယောဂီကမမှတ်နိုင်တာဖြစ်တဲ့ညလို့ဖြစ်တဲ့ညမှတ်ရပြီပုံကိုပြော။ဗราဏအာယုံဖုံးပေဖို့မမှန်တယ်လို့ဆိုရင် စိတ်ကဝမိတ်မှမရှိတော့ဘူးဆိုရင်ဆိုမယ်တခြားရောက်ရှင်ရောက်မယ်လေရင်လေပဲဒါဖြစ်တယ်အဲ့ဒါမှတ်နေတာမှတ်နေဘူးလားစိတ်တွေ့တာချက်ချင်းမှတ်နေတာမှတ်နေဘူးလားဒါလည်းအရေးကြီးတယ်မှတ်နေတော့ဘာဖြစ်တော့လဲဒီစိတ်ကဆက်ထွက်နေတော့သို့မဟုတ်ဒီကိစ္စဖတ်လိုက်တဲ့အခါမှာထွက်တဲ့စိတ်ရှင်ပြတ်ပြီးတော့ခုမှမြဲအာရုံပြန်ရောက်လာသလားမရောက်ဘူးလားလက်ပြောနေရမယ် သုံးဖို့ကိုယ်ရဲ့မှာရလာရနဲ့ကြိုက်တာဆဲပါဆုံးလိုက်ခြင်းနဲ့စသည်ကမခံလာဘူးကိုယ်ရဲ့အဲ့ဒီစိတ်စိတ်ကရောက်ပါတယ်ဟောင်းဟောင်းလို့မှမရှိတော့ဘူးအဲ့ဒီရတာကိုမှတ်တော့အဖြစ်တော့တူရလာလားစံနေလားကျဲသွားလားပြောက်သွားလားဆိုတာဒါရီကကိုယ်မှာဖြစ်နေရတာယထာဘုဒ္ဓဟုတ်ဖြစ်တကယ်ဖြစ်နေတာပဲအဲ့ဒီဟုတ်ဖြစ်တကယ်ဖြစ်နေတဲ့ဟာကိုသင်သင်ရှားရှားပေါ်ပေါ်လွယ်လွယ်ပေါ့လေ ပြောတတ်ဆိုတတ်ရှင်းပြတတ်ရှင်းပြတတ်လိုပါတယ်ကွာအဲ့ဒါလေးတွေယောဂီမှာပြည့်စုံသွားလို့ရှိရင်ကမ္မထမ်းဆရာယောဂီများကိုတရားစစ်ဆေးတဲ့အခါမှာသိပြီးတော့ထိအောင်မှုရှိပါတယ်ခဏလေးဒီယောဂီကတက်သွားတာပါပဲကွာသူသူကလည်းမကြိုးစားအားထုတ်လို့ခဏလေးတက်သွားတာပဲကွာအဲ့ဒါကိုဘုရားမြတ်စွာဘုရားက ယထာဘုဒ္ဓအတ္တအဝိကတ္တဆိုတဲ့စကားလေးသုံးသွားတယ်။အဲ့လိုရေးကြည့်ပါမယ်လား။ဒီအင်္ဂါရဟာပြည့်စုံဖို့အရေးကြီးပါတယ်။လူမမာနဲ့သေသမာဆက်ဆံပုံမျိုးသဘောထားရပါတယ်။လူမမာကသူ့ဟာပြည့်စုံခံစားနေရတာကို မှန်တိုင်းပြောမှကုသသေးတွေကစစ်တော်တဲ့ဆေးကိုပေးပြီးတင့်တော်သူကုသသွားနိုင်ပါတယ်။သူငါကအမှန်တိုင်းမပြောလို့ရှိရင်ကုသဖို့ဖြစ်တာပါပဲ။ဒါလိုပါပဲအတုတ္တယောဂီကမိအထုပ်ပုံလေးအထုပ်လို့တွေ့မြင်ပုံလေးအမှန်တိုင်းပြောမှဆရာကတင့်တော်အောင်ပေါ့ဒီ။ ဖြစ်ဖြစ်သင်ကြားနိုင်ပါတယ်မသိမမြင်တာကိုအသိဉာဏ်လုပ်ပြီးတော့ပြောရင်ဒါတော့အာမထုတ်ခဲတဲ့စိတ်နေတာကိုပေါ့လေမပြောဘဲနဲ့ဖုံးကွယ်ထားရင်ပြုပြင်းမြင်ကြားကိုခက်ပါတယ်ဒါတော့အထင်ကိုအမြင်လုပ်ပြီးတော့ပြောလို့ရှိရင်လည်းပဲပြုပြင်းကိုအမှန်ခက်ပါတယ်ဒါကြောင့်မရှိတာကိုရှိလို့ပြီးတော့အဟံဆုံးမပြောပဲ အရှိကိုအရှိအတိုင်းပေါ့လေအရှိကိုအရှိအတိုင်းမဖုံးကွယ်ပဲနဲ့ဖြောက်ဖတ်စွာပြုတ်ပြတ်တတ်တာကိုပြာဏိယင်ကတရားအထုတ်သောပုဂ္ဂိုလ်ရဲ့ပြည့်စုံရမယ်အင်္ဂါရတပါလို့အရေးကြီးတဲ့အင်္ဂါရတပါမြတ်စွာဘုရားကအဲ့ဒါမြင်ကြပါပါတယ်စိတ္တကရုဏာထားပြီးတော့ရှင်းကြတဲ့အတိုင်း ကျိုးကျိုးစာစာရေးတည်တယ်လည်းအထုတ်ရင်တော့သူရလိုပဲသူရိချာချာတွေ့နေမှာလေတချို့ကဆိုလို့ရှိရင်အဲသူတို့ကိုယ်တိုင်ပေါ့လေတွေ့လာတာကိုပြောတာလေးတွေဟာသိချင်းတယ်ဒီကြီးတွေကလည်းပဲရှိတယ်လူရတွေကလည်းရှိတယ်လူငယ်တွေကလည်းရှိတယ်အမျိုးသားတွေကလည်းရှိပါတယ်အမျိုးသမီးတွေကလည်းရှိပါတယ်ယဟန်တန်ဃာတွေကလည်းရှိပါတယ် အချို့မှာဆိုလို့ရှိရင်တရားစာပေကိုတော့မှဘာမှသူတို့လေ့လာထားတာမရှိပါဘူးအရွယ်ကလည်းပဲတချို့စေတော်စေကျော်တဲ့တောင်ရှိသေးဘူးရှိစေကျော်တဲ့ကလေးကြီးပြောတာဆိုတာလေးတွေများအရွယ်ငယ်ပြီပဲလို့သူတို့ပြောဖို့ဆိုလို့ရတိတ်တက်တာတိတ်ပြင်းတယ်စာပေလည်းလည်းအမှန်တန်ခိုက်ယူပါလေအမှန်တန်ကိုဝတ်တာစီကောင်းပါလေတော့အဲ့ဒါဟာကိုယ်တိုင်က မတွေ့သေးပေမဲ့လို့ယုံကြည်စရာအဲယုံကြည်စရာပါပဲတော့ဘုန်းကြီးအဲ့ဒါကိုယ်လေးတစ်ခုနဲ့ပြောပြစီလွန်ခဲ့တဲ့နှစ်ပေါင်း20ကမာစီသာသနာ့ရေးတံခါဘုန်းကြီးကတရားစစ်တော့ကိုယ်စစ်တာကိုယ်လေးတွေကချုပ်ဘူးပါတယ်ဒီကိုယ်လေးဟာအပြင်အတန်းရောက်ပါဆိုရင်မူလကမ်းနဲ့ အောင်ပါတယ်။ရဗုဒ္ဓသာပေတွေဆိုတာလည်းဘာမှသင်ကြားဘူးလားမရှိသေးပါဘူး။ဒါပေမဲ့လို့ဆရာသမားများပြောဆိုနေကြတဲ့အတိုင်းတိတိကျကျယူတည်တည်နဲ့လေးလေးစားစားနဲ့လုပ်တတ်တဲ့အလေးအစားတွေရှိပါတယ်။သစိစိသက်သာလုပ်တော့အာရုံမသိနေခွင်ကြတက်ပြီးတော့သူစိတ်မထွက်ပုံလေးရှုခွင့်အောင်မှာပဲစိတ်ဆူဆီးမှုရပုံလေး။ အရင်ကြည့်ပြီးဖြစ်ပုံလေးစိတ်ကြည်လင်လာပုံလေးနှစ်သိအာရုံဖြစ်ပုံလေးကြည်ကြည်လေးဖြစ်ပုံလေးဒါဒီအစစ်စစ်ဖြစ်ဖြစ်ရက်တူလေးနဲ့သူပြောလာတာပဲနောက်ရုပ်နဲ့နာကွဲပုံလေးကြောက်ကြုံဆက်ပြီးတော့သိပုံလေးရုပ်နဲ့ဆိုတာဒီဘာမှမသိဘူးဘာမှသာပြီးသိဘူးလားပေါ့ဒါပေမဲ့သူပြောနေသူပေါ့ကွဲလာတယ်လက်တွေစကားနဲ့ပြောလာအပူဓာလေးတွေမှလည်းပူဓာလေးရဲ့စာတိဓာလေးရဲ့စာအေးဓာလေးမှလည်းဒီအေးဓာလေးစာတိဓာလေးစာဟောင်းလာဖားလိုက်လို့ရှိရင် ဒီဝမ်းပိုက်ပုံသဏ္ဍာန်နဲ့ခေါင်းပုံချင်းရမနေပဲနဲ့တောက်သွားတာပြင်းသွားတာလှုပ်သွားတာဒါရီသူတိတိကျကျပြောနေတယ်။ပေလာမဲ့လို့ရှိရင်ရော့သွားတာငြိမ်သွားတာပြစ်ချသွားတာဒါတိတိကျကျပြောနေတယ်။ကြွတယ်မှလည်းလို့ရှိရင်ဘောခါတဲ့အဲကြွတက်သွားတယ်လို့လှမ်းတယ်မှလို့ရှိရင်နောက်ကနေတွန်းလိုက်တယ်လို့ရှိရနေဆွဲသွားတယ်လို့ချတယ်မှလို့ရှိရင်လည်းအပေါ်ကနေဖိချလိုက်တယ်လို့ပြစ်ချသွားတယ်လို့ပါလေးချသွားတယ်လို့ပါလိမ့်တယ်။အဲ့ဒါတွေကိုလို့သူပြောနေတယ်။ဘာမှသူစာပြေနေတာမဟုတ်ဘူး။ သူစာသုံးလည်းမပါဘူးအရာသုံးနဲ့ပြောသွားတယ်အလိုရှင်းတယ်တော့ဝေဒနာတွေမှတ်တဲ့ခါမျိုးမှာလည်းဝေဒနာတွေဟာတစ်ပြေးခါတည်းတိကလေးတိကလေးပေါ့လေတစ်ချက်မှတစ်ချက်ကုန်သွားပုံလေးအထူးသဖြင့်ဒီဥရိယပြညာမရောက်လာတဲ့အခါမျိုးပေါ့လေပြောတာလေးတွေရှိတယ်။အဲဒီဝန်တော့ဆင်းရဲဒုက္ခရောက်ခဲ့ဖို့ပေါ့လေ။ပထမဆုံးဒီကလလရေကြီးခေါ်တဲ့အပိုင်းလေးပါပေါ့လေ။ အဲ့ဒါလေးတွေဖြစ်ပုံလေးကလလယူကြီးကနေပြီးတော့အဖြစ်ကလေးအဖြစ်ကလေးကနေပြီးတော့အတုံးအခဲလေးအတုံးကလေးကနေပြီးတော့ဆက်မှန်ကားဆိုဖြစ်ပုံတစ်ဖြည်းဖြည်းကိုယ်လေးတွေကြီးပွားလာပေါ့ပြီးတော့မိခင်ကအနေထိုင်မတလို့အစတော့မတလို့သူ့မှာဆင်းရဲပုံလေးတွေပေါ့လေဘဝဆင်းရဲမှုလေးတွေပြိတ္တိကာလကစာပြီးတော့အဲ့ဒါလေးကိုပြောသွားတာလေတောက်တောက်တောက်လောက်နေတာပဲဝိလိစာပေလေးလာထားတာတော့မှသူ့လောက်အစဉ်ကြအောင်ဘုံအောင်ပြောနိုင်တယ် အိုးဘယ်လိုထူးအောင်တင်ရတာလဲသိရှင်းလာတယ်စာပေနဲ့လည်းခါကျမှလည်းကြိုက်ကြတော့နောက်ဒီကိုယ်လေးဟောကြားခဲ့ပဲအဲအတိညာလေးပြည့်စုံတော့ဝိပဿနာဉာဏ်လေးပြည့်စုံပြီးတော့တော်တော်လေးအားရပါရဖြစ်တော့ပါတယ်ဆိုတော့အဲဒီလိုအလားတူလူငယ်လေးတွေလည်းတော်တော်များများတွေ့ရပါတယ်ဘုရားဝိညာဉ်လည်းကလေးမဟုတ်လို့ထိုင်စားခွန် ဝမ်းပိုက်ဆိုင်ပြီးတော့ဖုံးပြီးဒီလိုပဲမှတ်ခိုင်းတယ်။ရှင်းရလျှောက်တဲ့ခါမှလည်းပဲညာလမ်းပြန်လာကြွချကြွလမ်းချဆက်လောက်ပဲ။အဲ့ဒါကိုအဓိကထားပြီးတော့မှတ်ခိုင်းတယ်။ချိန်သားကရှင်းအပ်ဆက်ပြီးတော့မှတ်ကြည့်တယ်။စိတ်အားအပြည့်ရောက်အောင်ပါအောင်လည်းပဲမှတ်ခိုင်းတယ်။ချိန်ချိန်ပြီးတော့အဆက်မှတ်တော့သူ့ကိုလည်းပဲဟိုကြောက်တိုးရိုက်တဲ့ကိုလေးရိုက်တဲ့ဥပမာလေးကြီးပြရတယ်။ကလေးကသဘောပေါက်တယ်။ဖုံးလိုက်ပိန်လိုက်မှာချိန်ပြီးတော့အဆက်မှတ်တော့ စွဲမြဲစွာဒီဖုံးကိုမှတ်မိတာဒီပုံမှာစိတ်ကလေးရဲ့စိုက်ကြတာစိတ်ကြလက်ကြစိုက်ကြပါများတဲ့အခါကျတော့ဘုန်းကြီးမေးကြည့်တယ်။ဘာတွေ့သွားလဲ။သူ့ပုံလေးတွေကယူသားတာပဲပြောတယ်။စိတ်ကြတွေကတစ်ခါတစ်ခါဝမ်းပိတ်ပြီးတယ်ကြားတယ်။တစ်ခါတစ်ခါလဲဖောင်းလာတဲ့ပိန်လာတဲ့အချင်းအရာလေးတော့တွေ့တယ်ကြားတယ်။အများအားဖြင့်စိုက်ကြပါများပြီဆိုရင်တောက်လာတွေတင်းလာတွေလှုပ်တာတွေရွေ့တာတွေ ဒါတိကြည့်ကြည့်နေတယ်ကလေးကိုသူပြောလာတာပဲဒါတော့ဒီပိုင်းပုံနဲ့ဆံကိုတွေ့တာကတော့တကယ်အတွေ့မဟုတ်ပါဘူးသမာဓိလောက်ပါပဲနောက်ပုံဟံကိုကြော်ပြီးတော့တောက်တင်းလှုပ်ရှားရေးသွားတဲ့သဘောလေးတွေကိုသူကိုယ်တိုင်ကလည်းပြောလာတာဖြစ်ကြိုက်ခြင်းကသဘာဝမြင်သည်ဆိုတာပေါ့သဘာဝကိုသူကောင်းပြီးအောင်ပြောပြတယ်ခုနသိရဆောက်တဲ့ခါမှလည်းကြွားစေလှမ်းစေခြားစေဒါလေးပဲသူပြောနေတာလေ စိတ်ထွက်ရင်လည်းထွက်တယ်ဆိုတော့ပြောတာပဲထွက်ထွက်ချင်းတိတယ်မတိဘူးပြောနိုင်တယ်ဝေဒနာတွေမှတ်တဲ့ခါမျိုးမှလည်းပဲဇွဲရှိရှိနဲ့မှတ်လို့ဒီဝေဒနာတွေတက်တက်ခွက်ပြီးတဲ့အခါမှာခံနေရှိပုံလေးဝေဒနာမှတ်ရတာပဲကုံတုံတုံဖြစ်ပုံလေးပေါ့လေဒီမှာအဲ့ဒါလေးကိုပြောပြတယ်အမှန်တန်ရှင်းပါတယ်သဆိုးကျင်လာတော့ထိုင်မှတ်တဲ့အခါမှာဒီပဓာနဖုံးကွယ်အာယုံကိုစိတ်အားအပြည့်နဲ့မှတ်ဖို့တည်ရည်ရှိတယ်ချိန်ပြီးတော့အားစိတ်ပြီးတော့မှတ်ဖို့တည်ရည်ရှိတယ် အဲ့ဒီဘက်ကလေးကစိတ်ကလည်းမလားသွားလို့အရေးကြီးတယ်။ဘာမှမစင်စားပဲလည်းဒီခါမျိုးပါ။အဲဒီဒီလည်းငင်းပေါ်တဲ့အာယုံလားမိမိရရအစီအပြေနဲ့မဟုတ်ဘူး။ဒါတစ်ခုပဲရှိတယ်ယောဂီက။ကလေးကအဲ့ဒီတိုင်းပဲလုခိုင်းတာပဲ။လုခိုင်းတော့တိလာတယ်ကလေးလိုပဲသူရှိရှိကြွတတ်တာပဲကြံ့ကလည်းလည်းညီးတယ်စေမနာလည်းအားကျကောင်းတယ်အဲ့တော့မိမိတို့လည်းပဲသူ့လိုပေါ့လေကြည့်အောင်လို့အထုတ်မယ်ဆိုတာပေါ့လေနမူနာလေးယူပြီးတော့ပေါ့လေ စိတ်တက်ကြတက်ကြွစရာလေးဖြစ်အောင်ပေါ့လေကိုကိုကိုကိုကိုလို့လို့ပါပဲကလေးကြီးကလူလူတယ်ဆိုလို့အောက်တန်းကြမသွားပါဘူးအဲဒီသဘောသားလေးနဲ့သိဖို့လိုပါတယ်အဲဒီလိုစိတ်အားတက်စရာနမူနာလေးတွေယူပြီးတော့ပေါ့လေစိတ်အားတက်တက်ကြွကြတယ်ပေါ့လေယုံတည်တည်စိတ်ဆက်ဆက်အထုလိုက်လို့ရှိရင်ဒါလေးကတရား၅ပါးရဲ့ကအဟောင်းပြအစ်စ်ဆက်ပြီးတော့ခက်သွက်ဆက် သိမြင်တဲ့ဥရိယဝေယဉာဏ်ပေါ့မကြခင်ပဲလက်ဆုံးလက်ကရရှိနိုင်ပါလေအဲ့ဒီဉာဏ်ရသွားလို့ဆက်တာအားကလို့ရှိရင်ဒီဘဝမှာပဲမဲ့ဖို့နေပါတရားတို့ကိုဧကမုတ်ချရဆိုင်ပါတယ်ဆိုတာကိုအမှတ်ခံပါတယ်အဲ့ဒီတိုင်ကျိုးစားအထုံနိုင်ပြီးတော့စီရတက်တက်ကြွားကြွားနဲ့ယူတည်လေးစသဖြင့်စီစီဆက်ဆက်ပါလိမ့်မှတ်မှတ်ခေးမှမလို့ရအောင်ပါလိမ့် ကြိုးစားအထုတ်နိုင်ကြပြီးတော့ပုရိယပရိယညာအစဉ်ကိုမကြခင်လေးရောက်ရှိပြီးတော့လက်ဖို့တရားသူများရနိုင်တော့တဲ့အထိကြိုးစားအထုတ်နေကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့ညနေတရားအဆုံးသတ်လိုက်ပါတယ်။